ပါဇာကရမာနာနဟောရတာနုသိခိနနိဗ္ဗာနံဒီမௌဒနာအထံကိသန္တိအာလောဝသဒ္ဓါဇာကရမာနာနနေရောညမခါခသိနုကြကုန်လည်းယဟောရတာနုသိခိနနေရောညမခါခသိကျင့်သင်ကျင့်တိုက်သောသိခာအကျင့်ကိုကျင့်သုံးနေကြသော သူတို့အားနိဗ္ဗာန်ရိမုဒ္ဒနာနိဗ္ဗာန်ကိုနှလုံးသွင်းဆက်ရောက်ကုန်သည်ဖြစ်၍အာသဝါအာသဝကိလေသာတရားတို့သည်အထံချုပ်ခြင်း၊ကွယ်ပါခြင်းတို့ဒီစံဒီရောက်ကြလေကုန်၏မြတ်စွာဘုရားမြတ်တော်မမေ့ဘဲနဲ့ကျူးကျူးဆာဆာတရားထုတ်နေတဲ့ယဟန်နေအကြောင်းပြုပြီးတော့ ဟောထားတဲ့ဂါထာပဲတရားထုတဲ့ပုဂ္ဂိုလ်တွေအာယုပြုကြမှန်ကောင်းပါလေအဲဒီဂါထာဟောတာလည်းပဲညာတော်တွေသင်တာမဟုတ်ဘူးမျိုးသမီးတယောက်လည်းအကြောင်းပြုပြီးတော့ဟောရတာဖြစ်တယ်ဘုရားလည်းတော်ကသလားကပုံနာဆိုတဲ့မျိုးသမီးတယောက်ဘုရားကတော့ခေတ်ကာလအလျော်စွာကျွမ်းမလို့ဆိုပါတယ်ဟွန်းပစ္စည်းပါတယ် မပေးနိုင်မစားနိုင်ဘုရောကလည်းဂျုံဖြစ်ဖြစ်သွားကြတာလည်းရှိအဲဒါမင်းကြီးရဲ့ရာဇဝမင်းရဲ့ကျွမ်းမညာများတဲ့မှာသူကတယောက်နေမှာပေါ့အဲဒီပုံနာဆိုရက်မျိုးသမီးကသူဆင်ရအရှင်သခင်ပုဂ္ဂိုလ်ရဲ့ညွှန်ကြားချက်အရဆံစဝါးတွေကိုပြုရင်နေရထောင်ထုပြီးတကလား ဆံစဘာသာရှင်းအောင်စပွဲဝါဥစ္စာတွေလည်းပဲတည်တံ့ဖြစ်အောင်အားထုတ်ပြီးတော့နေရနေ့တယ်မပြီးတော့ညလည်းပဲမေးထွန်းပြီးတော့အလုပ်လုပ်နေရတယ်အဲဒီလိုလုပ်နေရတဲ့အတွက်မှာတောင်ပေါ်ကဉာဏ်တော်တွေကိုညွှန်ကြားတဲ့ပုဂ္ဂိုလ်ကလိုက်ပြီးတော့ညွှန်ကြားနေရမင်္ဂလာဗုဒ္ဓမင်္ဂလာမင်းမင်္ဂလာမင်းသာဆိုရဟန်းတော်လေးပါပဲ ။ဦးစင်ကလေးပဲ။အဲသူကနေပြီးကလာညာတော်တွေကိုနေရာလိုက်ပြီးတော့ညွှန်ကြားရဟိုရှိတုန်းကတော့ကျောင်းဆရာတွေကတိုင်းကဖြစ်လို့ရှိရင်ဖြစ်ရင်သံဃာတွေနေ့စဉ်နေ့စဉ်ပဲကိုကြံပြီးတော့နေရာခြားထားရအဲဒါတွေကိုတင့်တော်ရတင့်တော်ရကြရကိုလိုက်ပြီးကလာအဲဒီကိုရောလေးကဒီကလိုက်ပြီးတော့နေရာညွှန်ကြားသူကလည်းယဟန္တာပဲအမြင်ရပုဂ္ဂိုလ်တော့မဟုတ် ဦးစင်းတော့ဦးစင်းကလေးရှိတယ်အဲ့ဒါဖြင့်အဲဒီဝါလိုက်ပြီးတဲ့နေရာညွှန်ကြားတော့ညခါကာလဆိုတော့မောင်းနေတော့မီးလင်းမှုကလိုတာပေါ့လေသူကလည်းဘိညာဉ်နဲ့ရထားတာဘိညာဉ်နဲ့မီးလင်းအောင်လည်းဖန်ဆင်းပြီးတော့လင်းအောင်လည်းဖန်ဆင်းပြီးတော့တောင်စခန်းတစ်ယောက်မှာဟိုရနေပူကြွသည်ရနေသည်ကြွအဲဒီဝါလိုက်ပြီးတော့ညွှန်ကြားပြတာပေးနေတယ်အဲ့ဒါကိုတက္ကမက ပုံနာဆိုတဲ့အမျိုးသမီးကမြင်တော့ဩတို့တော့ဖြင့်အလုပ်တွေအများကြီးသာဒုက္ခတွေများလို့မအားလို့ညမရဘူးဒုက္ခတွေရောက်လာဒီရနေတော့ညဘာဖြစ်လို့မအိပ်ပဲနေကြပါလိမ့်မလို့သူတို့မှာကိစ္စတွေရှိတော့လားဟိုမဟုတ်မွေရောပါလေကြိုက်တဲ့ ဘေးအန္တရာယ်ရှိလို့လားပဲညအကြီးတက်ပြီးပဲနဲ့နေရတယ်ကိုပဲစဉ်းစားတယ်အဲ့ဒါညအကြီးဆိုရင်လည်းမနေ့လင်္ကာနီရောက်နေတာလည်းတူပါတယ်အဲဒီလိုအလုပ်တွေခြေရနာလုပ်ပြီးတော့နေရနေပြီးစကွဲတွေကိုယူပြီးဟိုကတနေရာစားဝတ်တော့ဖို့လောရတာကိုရေနဲ့ဆိုးပြီးတော့ပြုတ်ပြီးတော့မုံလို့စကွဲတွေကိုမုံလုံးလုံးလေးတွေလောက်တူပါတယ်အဲဒီလုပ်ပြီးတော့ သင်တော်တဲ့နေရာလေးသွားပြီးတော့စမယ်လို့ပြင်မဲ့ဖြောက်ပြီးတော့လာမြတ်စွာဘုရားကလည်းပဲအဲဒီနေ့ကသမုံဝေဝေရကြွကြွတော့အဲဒီကလည်းဖြတ်ပြီးသွားသူညာလည်းလမ်းကြဝင်ရမယ်နီးနေဝင်ရခေစကုတောင်ကနေပြီးကြွတော့အဲဒီမြတ်စွာဘုရားကြွလာတာကိုမြင်ရတာဒီပုံနာစေမြို့သမီးကစဉ်းစားတယ်ခြေတော်ကမြတ်စွာဘုရားနဲ့တွေ့တဲ့ခါကလူကြံမရှိဘူး ငါလူရရှိတဲ့အခါကျတော့မြတ်စွာဘုရားကမကြွလာဘူးဒီတစ်ခါတော့ဖြင့်ငါလည်းစူးစီရစကွဲမှုလည်းရှိတယ်မြတ်စွာဘုရားလည်းဒီကကြွလာလူဥမပဲဆိုပြီးတော့ဘုရားကိုရှောက်မြတ်စွာဘုရားပြီးတော့သူဒါနာကိုတနာတော်အဖြစ်ခံတော်မူပါဗျာကျောင်းရတဲ့ဆရာကလည်းအင်းဒုက္ခမှာလည်းရှင်သာသာညွှန်ကြားပြီးတော့ အဝိဇ္ဇာချက်လူခံလူခံပြီးတဲ့အခါကာလကျတော့လဲပုံနာကစဉ်းစားတယ်ဩငါလူတဲ့ဥစ္စာဘာမှကောင်းတာမဟုတ်ဘူးစကွယ်မှုငါမှလည်းကောင်းတာမဟုတ်ရသော်ဘုရားကတော့ရာဇုံမင်းထံသွားပြီးတော့မင်းနေလူသားနဲ့အကောင်းနေဖုံးမေးမှာပါပဲလို့စိတ်ကူးတော့ရသော်ဘုရားအဲဒီမှာဒီနေရာမှာထိုင်ပြီးဖုံးမေးဖို့ရ ရှင်အနန္ဒာကိုသိစီတယ်ရှင်အနန္ဒာကမြင်တော်တော့တဲ့ငါခင်းပြီးတော့ဈေးရတာပေါ့လေနေရာကောင်းတော့မဟုတ်ပါဘူး။အော်ဒီလိုကောင်းတယ်ဖရာစိတ်သိကြီးညိုတယ်ကောင်းတာ။အဲ့နဲ့ဘာမှနေရာကောင်းကောင်းရှိတာမဟုတ်ဖင်းတာလည်းရှိတာမဟုတ်။အဝါသင်္ဃအဘူပါလာတာလေသင်္ဃခင်းပြီးတော့အဲ့ဒီပေါ်မှာခြိုင်းထိုင်ပြီးတော့အဲ့ဒါဖုံးနေတာကိုစိတ်ဝဲမှုဘုံပေး။ဘုံမေတော်အလုံးပြီးတဲ့ခါကလာကြပြီ။ဘုံနာဆိုတဲ့ မျိုးသမီးကိုမြတ်စွာဘုရားကမေးဟေးသင်ဟာငါတပည့်ရဟန်းတွေကိုကြည့်ပြီးတော့နင်ပြစ်မှားနေသလားမပြစ်မှားပါဘူးဗျာတဲ့မြတ်စွာဘုရားတပည့်ကတပည့်တော်တို့မှာတော့မအားမလားလို့ညမေးရကုန်မိဘနေရာရာသီတွေမှာလည်းညမေးကြဘူးဟင်းဘာကြောင့်မလဲနော် အရေးကြီးတဲ့ကိစ္စရှိတော့လားတော့မဟုတ်ငွေတော့ကတော့ကြိုက်ထားတာနဲ့အကြောင်းများရှိတော့လားလို့ဒီလိုပဲစဉ်းစားမိပါတယ်ပြမကတော့မဟုတ်ပါဘူးဆိုတော့အဲ့ဒါကမြတ်စွာဘုရားသူထူးထူးကဲကဲလူတိုင်းရတာအကြောင်းပြုပြီးတော့ဒီဂါထာတရားလေးဟောတာဉာဏ်တော်တွေကသာမန်ပုဂ္ဂိုလ်တွေအိတ်နေပဲမယ်လို့ဉာဏ်တော်တွေတရားနှလုံးသွင်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေက တရားအာရုံပြီးတော့မိတ်ဝဲနေကြတာနဲ့စပ်ပြီးမြတ်စွာဘုရားဟောတာအခုဒီမှာတရားထုံးတဲ့ယောဂီတွေနဲ့နာသိရပါတယ်တချို့တချို့တော့ကမ္မဋ္ဌာန်းဌာနတွေဆိုပြီးတော့ကမ္မဋ္ဌာန်းဌာနလည်းဝင်မယ်လို့အားထုတ်ရတာနည်းနည်းပါပဲအားထုတ်ရတာကတော့တော်အသိရောအားထုတ်ပြီးတော့လိုလိုလလနေကြတာတွေကသူကစေတနာအားထုတ်တာမဟုတ်ပါဘူးဒါပေမဲ့လို့အဲ့ဒီ လုံလဝိရိယညံ့တဲ့ပုဂ္ဂိုလ်တွေသရာဆန္ဒအားနည်းတဲ့ပုဂ္ဂိုလ်တွေကတော့အဲဒီလိုတရားထုတ်ရတာတွေလည်းကြိုက်ကြတယ်သက်သာတယ်ဆိုပြီးတော့တရားလည်းမတည့်ဘူးသက်သာတယ်သက်သာနေတာသူဆိုအာရုံတရားထုတ်တဲ့အချိန်ကနည်းနည်းနားနေတဲ့အချိန်ကများများအဲ့လိုဖြစ်တော့နေရညရဟိုဒီမှာတော့တရားထုတ်တာနေရညရတတ်နိုင်နေအားထုတ်ကြတာ ဒီတိုင်းကိုယ်နေရာတွေနဲ့ကိုယ်အားထုတ်နေလို့ရှိရင်တချို့ကတရားအားမထုတ်ဘဲနဲ့အိတ်နေကြမှာသုံးဖို့ရင်လည်းစကားတွေနဲ့ပြောနေကြမှာအဲဒီတော့မနေရအောင်လို့အနည်းဆုံးတနာရီလောက်တနာရီလောက်အားလုံးစုပြီးတကလားအားထုတ်ရစီစဉ်ထားရတယ်ရိုးရိုးစားစားကအားထုတ်ကြမယ်ဆိုရင်လည်းကိုယ်နေရာတွေနဲ့ကိုယ်တရားစီတရားစီအားထုတ်နေတယ်ပိုကောင်းပါတယ်ဒါမဲ့လို့အခုနေခါကာလမှာတချို့ပုဂ္ဂိုလ်တွေအဲဒီလိုမဟုတ်ဘူးအဲလိုလိုလိုလာတဲ့ကိုယ်နေရာတွေကိုဆိုလို့ရှိရင်ကောင်းအောင်အားမလုပ်ဘဲနဲ့ အိပ်ရင်လည်းအိပ်နေကြတယ်တကားတွေသိပြီးအိပ်နေဘယ်တရားထုတ်တဲ့တွေမှာစကားတွေလည်းပြောနေမထုတ်တဲ့ဒါကြောင့်ခုတရားအထုပ်ရတဏှာဤတဏှာဤခြိုင်မှုချိန်ပေးထားတဏှာဤကပြီးတော့လည်းငါမတုပ်ပဲနေရမှာလားဒါတော့မဟုတ်ပါဘူးအာထုပ်ရတာပါပဲအဲနိုင်ကြည့်တယ်ထင်ကြည့်တယ်ထင်တဲ့စိတ်အဲထားတော့မကြင်ထားမကြင်တဲ့စိတ်ထားတဲ့ ခါကာလလည်းထားတဲ့ကိုယ်မူရာတွေအကုန်လုံးမှားမှားတဲ့ရမြင်နေကြတာမှရပ်ပြီးတဲ့ကာလသွားဝေရဟိုကြည့်ဒီကြည့်ကြည့်လို့ရှိရင်ကြည့်တာကိုမှားသွားရင်လည်းသွားတာကိုမှားအကုန်လုံးကိုယ်နေရာကိုပြန်သွားလည်းမှလမ်းလျှောက်နေလည်းမှားကိုယ်နေရာကိုရောက်လို့ထိုင်လို့ရှိရင်လည်းထိုင်တာမှားလှဲနေလည်းလှဲနေတာမှားပြီးတော့မပြတ်ရှိမှနေဟောနေ့အိပ်ဖို့ရမပါဘူးနေ့ဆိုတဲ့ခါတော့ညလည်းပဲတန်နေမများတော့အရုပ်ဘုပဲ အဲညက9နာရီအချိန်ကတော့ကိနေလို့ထားတာပါလေ10နာရီအချိန်အားထုတ်နိုင်ရင်လည်းပိုကောင်းတာပဲ10နာရီ7နာရီ7နာရီအဲဒီက2နာရီ2နာရီ2နာရီဒီကနေ့4နာရီလောက်အေးရင်ပြည့်စုံပါပဲအဲ4နာရီမွေးနေ9နာရီ9နာရီမွေးနေ6နာရီကတော့အများဆုံးပေါ်လေဒါတော့အေးပြီးတာပါပဲအဲတချို့ပုဂ္ဂိုလ်တွေဆိုရင်ကျိုးစွာအားထုတ်ရင် နိုင်အနည်းငယ်တော့ပဲအေးကြပါလေဆိုလုံးလုံးမိဘနဲ့တောင်မှခါတလေအာထုံနေတာလေးတွေရှိပါတယ်အဲဒီတော့မြတ်စွာဘုရားငါးရည်တွေကတရားအာထုကြတာလေမိဘနဲ့မိဘနဲ့ကျိုးဆဆအာထုနေကြတာလေဆိုတဲ့အကြောင်းပေါ့အဲဒီအမျိုးသမီးကိုတရားဟောတာတထာဇာကရမာနာနံဟောရတာနုသိခိနံ နိဗ္ဗာနံဓိမုဒ္ဒနံအထံကိသန္တိအဘဝံသရဏိယညင်ပါခခတိသဂရမရဏံနုကြာကုံလေးရဲ့ဘောရတနုဒေခိနံညဉ္ဉံမတရားကျင့်ပင်ကျင့်နိုင်သောကျင့်သိခါကိုကြိုးစားအားထုတ်ကြကုန်လည်း နိဗ္ဗာန်အဓိမုဒ္ဒနာနိဗ္ဗာန်ကိုနှလုံးသွင်း၍ဆက်ရောက်ကြတော်ပုဂ္ဂိုလ်တို့အားအာတဝါအာတောကိလေသာတို့သည် အထံချုပ်ချင်းကင်ပါခြင်းသောကိသန္တိရောက်ကြလေကုန်၏ အဲဒါတရားထုတ်တဲ့ပုဂ္ဂိုလ်တွေကတဏှာရတဲ့မလားပေါ်လေတဏှာရတော့အိပ်ပြီးတော့အထုတဲ့ပုဂ္ဂိုလ်ရှိနေနိုင်တော့အိပ်အထု3နိုင်4နိုင်5နိုင်6နိုင်ရတဲ့အများဆုံးပေါ်သလောက်အိပ်ပြီးအထုတဲ့ပုဂ္ဂိုလ်ရှိအဲဒီတင်ချိန်တော့ညရောက်မှလို့လည်းပဲအာထုနေကြတာမနေ့လည်းမနေ့စောစောကြီးလည်းပဲအာထုနေကြတာဟောလာနေကြတန်းဆက်ပြီးတော့အာထုနေကြတာရှိတယ်ထိုင်ပြီးအာထုနေကြတာရှိတယ် မသိတဲ့ပုဂ္ဂိုလ်တွေဘာလို့ညာချင်းအိတ်မအိပ်ပဲနေပါလိမ့်မလဲဆိုတော့အောင်မရမှန်ကားတယ်သူကတရားအားထုတ်တရားပဲနှလုံးသွင်းနေရောညရောတရားနှလုံးသွင်းဆိုတာကလည်းပဲစာပေကျမ်းကနေနဲ့ကြက်မှတ်ပြီးတော့ရိုးဆိုရရတာမဟုတ်ဘူးချော်တယ်ရိုးဆိုနေရတယ် မိမိတို့ကိုယ်ရဲ့တဏှာရှိတဲ့တရားတွေမှန်တိုင်းတရားရှုမှတ်နေရတာပဲတဲ့။အဓိပ္ပာယ်ဒေသနာတော်ရဲ့ထင်ရှားဖြစ်ပေါ်တဲ့တရားတွေဖြစ်ပေါ်တဲ့အတိုင်းသိအောင်တရားရှုပြီးနေကြရတယ်။တထာခါခသိမ့်မယ်။ဇာကရမှာမျိုးကြပြီးနေကြတာ။အဲနေရညမှာခါခသိမ့်မျိုးနေဟောရတာကလည်းဟောက နေဘာသာကညက်နေရောညက်မှာခါခါသိအနုသိခိနာကျင့်သင်ခြင်းနဲ့သိက္ခာတရားတွေသီလသမာဓိပညာအထူးအဖြင့်ဝိပဿနာပညာတရားတွေဉာဏ်သိက္ခာတရားတွေကျင့်ကြတဲ့ပုဂ္ဂိုလ်တွေမှာနိဗ္ဗာန်အဓိမုဒ္ဒနာနိဗ္ဗာန်ကိုနှလုံးသွင်းဆယ်ဥကြကုန်ဖြည့်၍ဆယ်ဥကြကုန်သောပုဂ္ဂိုလ်တို့အား အဲဒီလိုရှုလို့နိဗ္ဗာန်ဆက်ရောက်တဲ့အခါမဆက်ရောက်သေးခင်တော့လည်းပဲကိလေသာတွေကလုံးဝတော့ကင်းပါဘူးတတိငါပဟံဆိုတဲ့အတိုင်းအခိုက်အတန့်လည်းဖြင့်ကင်းငိမ့်ပါလေမြင်တဲ့အစင်းကိုမြင်တဲ့ရှုလို့မြင်တာလေးဖြစ်ပြသွားတာလေးပြီးလို့ရှိရင်အဲဒီမြင်တာနဲ့စပ်ပြီးတော့ငါကထောတာမောဟကိလေသာတွေဖြစ်ခွင့်မရှိဘူးဘာလို့လဲဆိုဖြစ်ပြီးကြောက်လို့ရှိမှမရှိတော့ပဲ။ မယုံမှတဲ့ပုဂ္ဂိုလ်မြင်တာနဲ့ယောက်ျားပဲမိန်းမပဲချစ်စရာကောင်းတယ်မိုးစရာကောင်းတယ်ဆိုတာမြင်ရကနေပြီးရှိတော့ရာဂဒေါသမောဟတွေဖြစ်တာဘောဒီဥစ္စာရှုမှလို့ရှိရင်မြင်နိုင်မြင်နိုင်မြင်ပြီးပြောက်မြင်ပြီးပြောက်မိန်းမရဲ့ယောက်ျားရဲ့ပုဂ္ဂိုလ်ရဲ့တ attva ရဲ့လှပါတယ်တင့်နေတယ်ဘာရဲ့ညာရဲ့မသိပဲနဲ့ပျောက်ပျောက်သွားတာပေါ်ပြီးပျောက်သွားပေါ်ပြီးပျောက်သွားဒါလည်းတွေ့နေလို့ရှိရင် မြင်ရတာလည်းကိလေသာမရှိဘူးထို့သူကြားရတာလည်းကြားပြီးပြောကြားပြီးပြောဆိုကိလေသာမရှိဘူးနာနာရကရတာစာသီရကအတွေ့တွေးထီရကစိတ်ကူးစဉ်းစားကြံစည်ရကပေါ်လာတဲ့ညတွေရွှေစင်းနဲ့ပြက်ပြက်သွားတာရဲ့တွေးနေရတယ်။ဘာကိလေသာမှဖြစ်ခွင့်မရှိဘူးကိလေသာတွေငြိမ်း။ဒါပေမဲ့လို့ရှုမိတဲ့အာယုန်နဲ့စပ်ပြီးတော့ဒါငြိမ်းတာမရှုမိရင်တော့ငြိမ်းဘူး။ မြင်တယ်လို့ဒီခါမှမြင်တာကြောက်စားနောက်တစ်ခါကျရင်မြင်တာမရှိရဲနေတော့အဲနောက်တစ်ခါဟာကျတော့ဖြစ်မှာပဲလို့အဲဒီလိုဒါကတခြင်းကဗဟာနဲ့ခိုက်တာအပြင်ကိလေသာတွေကိုပယ်တာခိုက်တာတော့ငြိမ်းတာပဲနေရာငြိမ်းတာကတော့နိဗ္ဗာန်ဒီမုဒ္ဒရာနိဗ္ဗာန်ကိုနှလုံးသွင်းဆက်ရောက်သွားမှာအဲဒီလိုရှုလို့ဖြစ်ဖြစ်ဒီရင်ဒီရင်နဲ့နိစ္စဒုက္ခအနာတ္တဒီရင်နဲ့ငါတို့ပြကညာရှင်းတာနဲ့ခါကာလာကြတာ ယုံနာသင်္ခါရငြင်းရကိုရောက်သွားတာပေါ့ယုံနာသင်္ခါရငြင်းရတစ်ခါလည်းရောက်သွားဘာသာပါတိမဲ့ဖို့ရောက်ဘာသာပါတိမဲ့ဖို့ရင်နိဗ္ဗာန်ကိုတွေ့သွားရင်ကင်းတော်မြတ်ကိလေသာခါကင်းတာပဲอืมတက္ကာရီဒီဝိသိကိစ္စအပေကြစင်နေတဲ့လောဘဒေါသမောဟအကျမ်းစာတွေအကုန်ငြိမ့်နေအာသောအာသောတရားတွေကာမသောကာမဂုဏ်အယုန်တွေနှိမ့်သက်သာရတဲ့ကိလေသာ ဘဝသဝမိမိဘဝမိမိကိုယ်နဲ့စပ်ပြီးတော့နှိမ့်တဲ့ကိလေသာဒိဋ္ဌာသဝနဲ့ဒိဋ္ဌိအဝိဇ္ဇာသဝနဲ့အဝိဇ္ဇာမောဟကိလေသာတွေအဲဒါနဲ့ထိုက်တရားလည်းဥစားသောတာပတိမဲ့ဖြင့်ကိနမြကိနပါပဲနာဂာမိမဲ့ဖြင့်လည်းကိနမြကိနနာဂာမိမဲ့ရောက်တဲ့ခါကျတော့အနာဂံပုဂ္ဂိုလ်ဖြစ်သွားရင်လည်းကောင်းပါလေဆိုတော့ ကာမရာဂတဲ့ကာမရာဂကာမအယုန်နဲ့ညှိတဲ့တရားမှုတွေရှိတော့ဘူးကာမအယုန်နဲ့အမျိုးသမီးဖြစ်ဖြစ်အမျိုးသားဖြစ်ဖြစ်ကာမဂုဏ်နဲ့စပြီးညှိတဲ့တရားမှုမှရှိရင်ဒါကြောင့်ဘုရားလက်ထက်ကနာဂံဖြစ်သွားတဲ့ပုဂ္ဂိုလ်တွေညာမျိုးသားတွေကလည်းမျိုးသမီးတွေအလိုရှိတဲ့လိုနေဖို့ စွန့်လွတ်ပြီးတော့ထားတာပဲอืมဖြေတော့ကလည်းလည်းမရအဖြစ်နဲ့ဆက်ဆံမှုတွေပါလိမ့်မရှိတော့ဘူးသူနေရာသူနေကိုယ်ဟာသူနေအဲဒီလိုပဲဆွမ်းနဲ့ရှင်ဖြစ်ပြီးတော့နေရတယ်ကာမသမာဓိကကိလေသာတွေကင်းသွားလို့ဖြာပါလားဒေါသလည်းကင်းသွားတာနဲ့ဘယ်လိုမကောင်းတဲ့အာယုန်နဲ့တွေ့တွေ့ဘယ်လိုမကောင်းတဲ့အတန်တွေပြောဆိုတွေကြားကြား စိတ်ညစ်ခြင်းစိတ်တည်ခြင်းဆိုတဲ့ဒေါသမရှိဘူးငြင်းညာကြတယ်လို့မကောင်းတာဒေါသကိလေသာတွေလည်းကင်းတယ်ငြင်းညာကြတယ်အရေးကြီးပါတယ်အဲဟာတမဲရောက်တဲ့ခါကျတော့ဘဝရာဂရှိအောင်ကာမရာဂတွေမဟုတ်ဘဲနဲ့ဘဝကိုဘဝနဲ့ကိုခင်မင်းတို့သာရတာဇာကဟုသမ ्या အကုန်ကျင်းတာဗာရာဂမှမရှိတော့မာနမာနလည်းကျင်းတော့တာ မာနဝိဇ္ဇာတဲ့မောဟဆိုလည်းအကုန်လုံးကင်းတော့တယ်ကိလေသာဝိညာဉ်အကုန်ကင်းတော့တာပါပဲအဲဒါကြောင့်အာသဝအာသဝတရားတွေအထံချုပ်ခြင်းတွေပဲစမ်းတည်ယောက်ျားလေးကိုဤမြတ်စွာဘုရားဟောတယ်ခုနကစကွဲမုံမှုတဲ့ပုံနာဆိုတဲ့အမျိုးသမီးအဲဒီတရားနာရင်းနဲ့ဟောတာပါဖြစ်သွားတယ်ဆိုတဲ့ဟောမှာအကြရတဲ့ဥစ္စာอืม ရှင်းတယ်မှသူကရှင်းရှင်းသောဘဝတွေကဒါနကုသိုလ်အထူးသီလကုသိုလ်အထူးတွေပြုခဲ့ပါလိမ့်မယ်အဲဘာဝနာဝိပဿနာလည်းအခုလိုအဲ့ဒီအရသာအထောက်ခဲ့တာရှိပါလိမ့်မယ်အဲ့ဒီပါရမီတွေရှိလို့သူကလက်ဆော်ပြတရားဟောခဏလေးရဘာမှကြာတာမဟုတ်ဘူးဘာသာလေးတခုအခုခွန်ကြီးကနားလည်အောင်လို့မင်းတို့တွေဆရာကြီးပြောတာတရားဟောတာဘယ်လောက်လဲကြာမှာမဟုတ်ပါဘူးနည်းနည်းလေးတူတူလေးနေမှာပါအဲဒီတရားနာရင်နဲ့သောတာပန်ဖြစ်တယ်အခု မြတ်စွာဘုရားဤသာသနာတော်မှာဒါနကုသိုလ်သီလကုသိုလ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေလည်းမေဖို့နေပါရပါလို့ဤဆုတောင်းထားတဲ့ပုဂ္ဂိုလ်တွေ။ဒါတွေနောက်နောက်ခါကာလကြရခြင်းဒီတရားနာရင်လည်းမေဖို့ရနိုင်တယ်။တရားအထူးအထူးတဲ့ပုဂ္ဂိုလ်တွေကြသာသိကြတာဘောခုတရားအထူးတဲ့ပုဂ္ဂိုလ်တွေဘုရားတဲ့အကြောင်းကြီးလို့မေဖို့မရသေးဘူးဆိုရင်နောက်ဘဝကြရခြင်းတော့အဲလိုတရားနာရင်ဖြစ်စေတရားနာပြီးတော့နှလုံးသွင်းအထုလို့ဖြစ်စေကြခင်အတွင်းတရားသူတွေရသွားဖို့တဲ့ဒါဖြစ်သောကြောင့် မိမိတို့တတ်နိုင်တဲ့မြတ်ကျင့်သင်ကျင့်တိုက်သောသီလသမာဓိပညာကျင့်တွေကိုကျင့်သုံးကြသဖြင့်ဝိပဿနာဉာဏ်မဉဏ်ဖုံဉာဏ်တို့အစဉ်ရောက်ကြ၍ဖြင့်ရခတဲ့ဉာဏ်ဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုဉာဏ်ဉာဏ်စွာဆက်ရောက်ကြပါစေ။သာ